ကျေးဇူးတော်ရှင်ဧကမဟာပဏိတမိုးကုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်24ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော လူမိုက်နှင့်လူလိမ္မာခွဲခြားပုံတရားတော်ဟောတာဖြင့်လူမိုက်လည်းခန္ဓာ၅ပါးဝိဇ္ဇာပစ္စယသင်္ခါရကြောင့်ဝိညာဏယုတ်သလနာဖတ်ဝေဒနာဖြစ်တာ လူလိမ္မာလည်းဝိဇ္ဇာပစ္စယသင်္ခါရကြောင့်ဝိညာဏယုတ်သလနာဖတ်တဝေဒနာဖြစ်တာပဲပရမမူလဗုဒ္ဓအတိတ်ကြောင်းဆက်ပုံကတော့ဖြင့်အာလုံးကဓမ္မတွေသိတဲ့အချိန်မထူးပါဘူးထူးသေးလား အတိတ်ကြောင့်ဆက်ပုံငါဒကာဓမ္မတွေမနေ့ကပြောတဲ့အတိုင်းလူမိုက်မှလည်းအဝိဇ္ဇပစ္စယသင်္ခါရကြောင့်ဝိညာဏယုတ်သလနာဖတ်တဝေဒနာဖြစ်သည်လူလိမ္မာမှလည်းဝိအဝိဇ္ဇပစ္စယသင်္ခါရကြောင့်ဝိညာဏယုတ်သလနာဖတ်တဝေဒနာဖြစ်သည်ထူးကြသေးရဲ့မထူးပါဘူးတဲ့ဒါကြောင့် အလယ်ပိုင်းမဲ့ယနေ့တော့ပြပါမယ်တဲ့ဝိညာဉ်ဒီဘက်ကနာယုတ်ဒီဘက်ကသလယရဏဖတ်တာဝေဒနာဒါလူမိုက်လဲမထူးပါဘူးတဲ့ဝိညာဉ်နာယုတ်သလနာဖတ်တာဝေဒနာဆိုတဲ့ဒီခန္ဓာ၅ပါးနဲ့နေတာပါပဲလူလိမ္မာမှာလဲ ခန္ဓာ၅ပါးနဲ့ပဲဒီပြိဿသမုပ္ပါ၅ပါးဆိုလဲဟုတ်တာပဲခန္ဓာ၅ပါးဆိုလဲဟုတ်တာပဲအဲ့တော့ဒကာဓမ္မတွေပြိဿသမုပ္ပါဆိုတာကဒကာဓမ္မတွေရထားတာကဝိညာဉ်ဆိုရင်ပြိဿတွေဝိညာဉ်လို့ဒီလိုမှတ်ပြီးဒီကလာထားကြလိမ့်မယ်နော်ဒီလိုမှတ်ပါနဲ့တဲ့ယခုလိုအခါဖြစ်တဲ့ သက္ကဝိညာဉ်သောတာဝိညာဉ်ကာနဝိညာဉ်စိတ်ဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဆိုတဲ့ဝိညာဉ်6ပါးမရှိဘူးအဲ့ဒီဝိညာဉ်ပေါ်လို့ရှိရင်ဘယ်ဝိညာဉ်ပေါ်ပေါ်ဝိညာဉ်နာယုတ်သလနာဖသဝေဒနာပေါ်တာပဲဘယ်ဝိညာဉ်ပေါ်ပေါ်ဒီ၅ပါးပေါ်တာပဲလို့မှတ်ထားကြသဘောပါကြအဲ့တော့ကိုဒါလူတွေမှလည်းဒါဒီတိုင်းပဲလူမိုက်မှာရော အဲ့ဒါလူလိမ္မာနဲ့လူမိုက်ဘာထူးသရုံလို့ဘုရားသခင်ကိုရမကြီးကမဲတော့အတိတ်မှာမထူးခဲ့ပါဘူးအတိတ်ဘဝကတော့ဘာကြောင့်မထူးသရုံလို့မဲတဲ့ခါကျတော့ကိုလူလိမ္မာလည်းဝိဇ္ဇာသင်္ခါရကြောင့်ဝိဇ္ဇာသင်္ခါရနှစ်ခုကြောင့်ဝိညာဏရောဖြစ်တာပဲလူမိုက်မှာလည်းဝိဇ္ဇာသင်္ခါရကြောင့်ဝိညာဏယုတ်သလနာဖတ်ဝေဒနာ ဒီငါးခုဖြစ်တာပဲဆိုတာတကကျွဲတို့သိပြီတကသစ်တို့လည်းသိပြီသိတော့ကိုလူလိမ္မာနဲ့လူမိုက်တွေကလည်းဆိုလို့ရှိရင်အလားမှတူတယ်မတူဘူးလားတူပါဘူးအတိတ်ဘဝကလာခဲ့ပုံတော့ဖြင့်တူပါတယ်ဒါဖြင့်လူမိုက်မှာတော့ဖြင့်လာတဲ့အတိုင်းပဲဝိဇ္ဇာသင်္ခါရကြောင့်လာပြီးဒီကလား ဝိဇ္ဇာသင်္ခါရပြန်ဖြစ်တယ်ဝိဇ္ဇာသင်္ခါရကြောင့်လာပြီးတော့ဝိဇ္ဇာသင်္ခါရပြန်ဖြစ်တယ်ကောင်းပြီဒီနေ့တမျိုးမယ်တဲ့ဒကာသစ်တို့လူမိုက်မှာဝိဇ္ဇာသင်္ခါရကလာပြီးကြလားဝိဇ္ဇာသင်္ခါရပြန်ဖြစ်တယ်မဖြစ်ဘူးလားဖြစ်ပါတယ်ဘာလို့ဖြစ်ကြုံလို့မဲတဲ့အခါကျတော့ဝေဒနာဖြစ်เสียဘယ်နဲ့ဆိုကြတဏှာဆိုတာဒီ လောဘပဲလောဘဆိုတာဒီအဝိဇ္ဇာနဲ့တွဲရဖြစ်တယ်လောဘလောဘဖြစ်တဲ့ပုဂ္ဂိုလ်ကမသိလို့ဖြစ်တာမသိတော့အဝိဇ္ဇာနဲ့တွဲရမနေဘူးလားဒါဖြင့်အဝိဇ္ဇာကအဝိဇ္ဇာလောဘကသင်္ခါရလာဖြစ်မဖြစ်ပဲဘူးလားအဲ့ဒီအဝိဇ္ဇာသင်္ခါရနှစ်ခုပြန်မပေါ်ဘူးလားပေါ်တော့အဲ့ဒီအဝိဇ္ဇာသင်္ခါရသိဟူသောတရားကြောင့် ဒကာဓမ္မတွေဒီမှာလာတဲ့အတိုင်းဥပါဒံဆိုရလဲတဏှာပဲဟောကံသင်္ခါရမပေါ်ဘူးလားကမ္မဘဝမပေါ်ဘူးလားကမ္မဘဝပြည့်စရာအစာတိပေါ့ဩလူမိုက်မှာတော့လာရပြန်သွားတယ်သဘောကျအဝိဇ္ဇာသင်္ခါရကလာပြီးတော့ဘယ်သွားပြန်နော်အဝိဇ္ဇာသင်္ခါရပဲပဲပြန်လှဲ့တော့အမိုက်သေးကလာရင်အမိုက်သေးသွားတယ် သဘောပါဘယ်ကလာပဲသွားပါလဲဒါကကြွရှင်းပြီဝေဒနာပစ္စယတဏှာလို့ဆိုတော့ဒကာဓမ္မတွေကအဝိဇ္ဇာမပါဘူးလို့ထင်မှဆိုလို့တဏှာဆိုတာဒီမသိလို့ဖြစ်တာမသိလို့ဖြစ်တော့တဏှာဥပါဒဏ်ကခုမလာဘူးလားအဲ့တော့ကို မသိတာကဝိဇ္ဇာတဏှာဥပါဒဏ်ကဘောအပုညာပိသင်္ခါရဆိုတာဖြစ်လာအဲ့တော့ကို ဝိဇ္ဇာဖြစ်ဖြစ်သင်္ခါရဖြစ်ပြီးဒီကလာနေတော့တယ်ဆိုတာကညင်းနေဖို့မလိုတော့ဘူး။ကောင်းပြီဒါဖြင့်ဝိဇ္ဇာသင်္ခါရပဲပဲပြန်မလှည့်ကြဘူး။သင်္ခါရပစ္စယဝိညာဏပြန်လှည့်မှာပဲ။သို့တော်လည်းပရိစ္ဆေသမုပ္ပါဖြစ်နေတဲ့အတွက်ကာမဘဝပစ္စယဇာတိဆိုပြီးဇာတိဝိညာဉ်ပါပဲ။ရှင်းမလား။ဘာဝိညာဉ်ပါလဲ ဒါဖြင့်ဒကာရမတို့ဝိဇ္ဇာသင်္ခါရကလည်းအမိုက်ဝိဇ္ဇာသင်္ခါရကလည်းအမိုက်တရားတွေပဲနောက်လူမိုက်မှာပေါ်လာတာလည်းဝိဇ္ဇာသင်္ခါရပဲပြန်ပေါ်ပြန်တယ်ဆိုပြန်တော့အင်းဒါဖြင့်ဒကာရမတို့အမိုက်တွေကလာပြီးအမိုက်သေးသွားပြန်တယ်သဘောကျဒကာလာပဲသွားပါလေဒါကဘဒုဝိပရိစ္ဆသမုပ္ပတ်ပါလိမ့် လူမယေပရိစ္ဆသမုပ္ပါဆိုတာအလုံးကျေနပ်ပလားဝိဇ္ဇာသင်္ခါရကလာပြီးဝိဇ္ဇာသင်္ခါရပြန်ဖြစ်ဘယ်လိုမှတ်ကြမလဲကဲတကယ်ကြွယ်တော့တကယ်သစ်တို့ဥပအောင်လို့ရှင်းမှာဝိဇ္ဇာရသင်္ခါရကလာပြီးဘာပြန်ဖြစ်ပြန်ပါလိမ့်ဝိဇ္ဇာသင်္ခါရပြန်ဖြစ်တော့ဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုတဲ့ဇာတိလာပြန်တာမလားဘူးလား ဩဒါဖြင့်ဘုရားသခင်ကိုရမေကြီးစိုးရိမ်တာမှန်ပြီတဲ့ကလျာဏမိတ်တာဆိုတဲ့သူတော်ကောင်းနဲ့မတွေ့ပြီဆိုမှဖြင့်ကွာအမိုက်သေးကလားအမိုက်သေးသွားပြန်တာပဲဘယ်လိုဆိုကြပါဩတို့ဒီကားလို့ဆိုရင်နောက်တုန်းကဘယ်လိုများနေခဲ့ထိုင်ခဲ့ကြပါလိမ့်မလဲဆိုတာကိုအကြောင်းကိုပြန်တွေးလို့ရှင်ဖြင့်ယနေ့ပြတာနဲ့ပေါ်ပါပြီ ယနေ့ပြရတဲ့ပေါ်ပါပြီဒီဘဝအတိတ်ဘဝကဝိဇ္ဇာသင်္ခါရနဲ့လာခဲ့တယ်ဒီဘဝမှာဝိညာဏယုတ်သလနာဖသဝေဒနာနဲ့လူမိုက်မှာနေတယ်နေပြီးဒီချမ်းမနဲ့သူဘာကိုပဲပြန်အထုတ်ပြန်ပါလိမ့်မလို့ဆိုတော့ဝိဇ္ဇာသင်္ခါရပြန်အထုတ်သဘောပါကြဘာပြန်အထုတ်ဝိဇ္ဇာသင်္ခါရပြန်အထုတ်တော့ကိုကမ္မဘဝရိသောသင်္ခါရကြောင့်ဝိညာဉ်မဲ့ဒီဇာတိဆိုတဲ့ဝိညာဉ်ပြန်မဖြစ်ဘူး ဖြစ်ပါဘူးဖြစ်ပြန်တော့ဒကာဓမ္မတို့ဒီပုဂ္ဂိုလ်ဟာအဝိဇ္ဇာကစအဝိဇ္ဇာဆုံးသင်္ခါရကစသင်္ခါရဆုံးဇာတိကစပြီးဇာတိရပြန်တာပဲမဆုံးနိုင်ဘူးလားဩဒါပြန်သူ့အကြောင်းတွေးကြည့်ရတာဖြင့်အမိုက်သေးကလာအမိုက်သေးသွားတာပဲမဆုံးနိုင်ဘူးလားအဲဇာတိကလာပြီးဘယ်သွားပြန်ဇာတိသွားပြန် သရကလာပြန်ပြီးပဲသောပြန်အင်းဗျာရိကလာပြန်တော့မရဏကလာပြန်တော့အင်းဒုက္ခပရိဒေဝလာပြန်တော့ဩဒါဖြင့်တခါကျွဲတို့တခါသစ်တို့ဥပအောင်တို့သူ့အတွက်ဘယ်နည်းနဲ့မှအလင်းဆိုလို့ရှိရင်ဖြင့်စက္ကန့်တောင်မှမရဘူးလို့ဆိုရမှာဝိဇ္ဇာရီဥတော်အလင်းကိုမရရှာဘူးဝိဇ္ဇာအလင်းရပါရဲ့လားမရပါဘူး ။ကိုင်းတရားဓမ္မတို့ဒါပြိဿသမုပ္ပါအတိတ်ပြိဿသမုပ္ပါကလည်းပြပြီးပြီ။ပြစ္ဆုတ်ပံပြိဿသမုပ္ပါလည်းပြပြီးပါပြီ။အနာဂါအကြောင်းပြိဿသမုပ္ပါလည်းတရားဓမ္မတွေပြထားပါပြီ။အတိတ်ပြိဿသမုပ္ပါကဝိဇ္ဇာနဲ့သင်္ခါရဒူရူပြလိုက်။အလေပြစ္ဆုတ်ပံပြိဿသမုပ္ပါကလည်းဝိညာဉ်နာယုတ္တလနာဖတ်တဝေဒနာဆိုတာယခုတရားနာနေတဲ့ခန္ဓာတွေဆိုတာပဲ။လူမိုက်မာတော်တွေတရားကလည်းမနာတရားနှလုံးမသွင်း ဆိုတော့သူအိမ်ဘာလုပ်နေတုံးလို့မွဲဖို့မလိုဘူးဘယ်နဲ့ဖြေကြပါအဝိဇ္ဇာသင်္ကာရလုပ်နေတယ်ဩတရားဓမ္မတွေကမအားလို့ခင်ဗျာတပည့်တို့တရားပြအာမထုတ်ဖြစ်ဘူးဟာမအားတာပြောကြမအောင်ဆိုတော့အဝိဇ္ဇာသင်္ခါရလုပ်နေတယ်မအားတာဘာပါလဲအဝိဇ္ဇာသင်္ခါရလုပ်ပြီးဒီကလာနေတော့သင်္ခါရဖြစ်เสียဘာတော့ ဩဝိညာဉ်ဆိုတော့တပည့်တော်တို့ဗျာနောက်ဇာတိဒုက္ခရှားနေလို့ဘယ်လိုဖြေကြမဟုတ်ပါဘူးနောက်ဇာတိဒုက္ခရှားတာကဒကာဓမ္မတွေမရှားရဘူးလို့ဘုန်းကြီးတို့မဆိုနိုင်ပါဘူးခမည်းတော်ဘယ်ကလာခဲ့တဲ့တုံးမဲလို့ရှိရင်ဇာတိဒုက္ခကလာခဲ့တယ်ဘယ်ကလာခဲ့တယ်ဒီဝိညာဉ်ဆိုတာပြိပ္ပိနေတဲ့ဝိညာဉ်ဇာတိဝိညာဉ်ဆိုရင်လောဘဩဇာတိကလာပြီဇာတိရှားပြန်တာကို ဒုက္ခနဲ့နေခဲ့ပြီးပါရှာပြန်အဲ့ဒါမအားတဲ့လူတွေဝိပဿနာအလုပ်မလုပ်တဲ့ပုဂ္ဂိုလ်တွေစင်ကြယ်လဲမှုဟာယင်သလိုလိုနဲ့အတော်ရိုင်းတယ်ယင်သလိုလိုနဲ့ဘယ်နဲ့ဆိုတခါကျွဲနားလဲလားယင်သလိုလိုနဲ့ဘယ်နဲ့လဲဒီနေ့တရားအမထုတ်ဗျာကိစ္စဝဆတွေက ရှုပ်လွန်းလို့ကိစ္စဝဆတွေကရှုပ်လွန်းလို့ ကိစ္စဝေယဝစ္စတွေပါပဲသူတို့ဒါတွေကရှုပ်လုံးလို့ဖေရတရားမထုတ်ဖြစ်ဘူးတရားမထုတ်ဖြစ်လို့ရှိရင်ဖြင့်မတရားအထုတ်နေတယ်ပဲဆိုတရားထုတ်လို့မတရားအမထုတ်ဖြစ်ဘူးဆိုလို့ရှိရင်ဖြင့်ဒီပြန်လောက်တော့လောက်ပြီဆိုတာတကသစ်တို့တကအုံတို့ညင်းဖို့လိုသေးလားဒါဖြင့်တရားအထုတ်ဒီနေ့တရားအမထုတ်ဖြစ်ဖြူဖြေကြပြီကိစ္စဝဆမြားလုံးလို့ဒါဖြင့်ယနေ့ဘာလောက်တုံဆိုတဲ့အဖြေထွက် ဘာထွက်လာမတရားအထုတ်မတရားတာကအဝိဇ္ဇာနဲ့တဏှာသင်္ခါရကအထုတ်မတရားအထုတ်နေတယ်တခါကျဘာအထုတ်ဒီနေ့တရားအာမထုတ်ပြဘူးလို့ဆိုလို့ရှိရင်ဘာမှညင်းနေဖို့မလိုပါဘူးတရားဓမ္မတို့ဘာလုပ်နေကြလဲမတရားအထုတ်တော့ဘာရပါလိမ့်မလို့ဆိုတော့အိုးဇာတိကရေဇာတိရတာပေါ့ င်္ခါရပစ္စယဝိညာဏံဆိုတော့ပြိဋိဝိညာဉ်ဆိုတာဇာတိပဲနော်အနာဂတ်ဘဝကြီးဇာတိသဘောကျအင်းသူဘယ်ကလာလို့ဘာရှာတာပါလိမ့်မတုံးတော့အမေးထုတ်ပါဇာတိကလာလို့ဇာတိရှာတယ်ဥပအောင်ကျေနပ်ပလားဓမ္မတရားထုတ်လို့ရတာမဟုတ်လားဗျာတကယ်ကျွယ်ရင်ရင်များမသုံးလိုက်ပါနဲ့နော် နောက်ကဒကာဓမ္မတွေယဉ်ကျေးတယ်လို့များမသုံးလိုက်ပါနဲ့တဲ့ဒီနေ့တော့တရားကို အာမထုတ်ရဘူးဒီနေ့တော့တရားကိုအာမထုတ်ရဘူးဆိုလို့ရှိရင် ပေါ်နေပြီစကားကပေါ်နေပြီတကယ်ကျွဲအဖြစ်ထွက်စမောမတရားထုတ်နေတယ်မတရားတဲ့သဘောတည်းဘယ်လိုပါလုံးလို့ဆိုတော့ဝိဇ္ဇာသင်္ခါရအထုတ်ဝိဇ္ဇာသင်္ခါရအကြောင်းဘာပေါ်ရမလဲ ဝိညာဉ်ပေါ်ရမယ်ဆိုတော့အနာဂတ်ဇာတိဝိညာဉ်မပေါ်အနာဂတ်ဆိုတဲ့ဇာတိဟာဘယ်နဲ့တော့ပေါ်ရတယ်ဆိုတာတရားဓမ္မတွေဒါခမည်းတော်လဲလိုက်တဲ့စင်ကြီးဟာကိုဒုက္ခရတဲ့စင်ကြီးလားကိုဒုက္ခရတဲ့စင်ကြီးလားစိတ်ထားကတော့ဗျာတပည့်တော်အမှန်မွန်မြတ်ပါတယ်မွန်မြတ်ပါတယ်တရားကိုလက်မလွတ်ချင်ဘူး ဘာကြောင့်မို့လူမိုက်ဖြစ်မှာအမှန်တရားစိုးရိမ်တယ်တရားကိုလက်မလို့ချင်ဘူးဆိုညာတော့လေဒီနေ့အာမထုတ်ဖြစ်ဘူးနှလုံးမသွင်းဖြစ်ဘူးဆိုလို့ရှိရင်ဖြင့်အကုသိုလ်မဖြစ်လို့ရှိရင်ဘုန်းကြီးများကအင်းတော်သေးရဲ့တော်သေးရဲ့ဆိုရသေးတယ်ပေါ့ဗျာခုတော့ဆိုရအချက်လဲကွက်ပါပါရဲ့နင်တရားမထုတ်ဖြစ်မသူပါလုံးနေတော့မတရားထုတ်တာဘာရဖို့တော့ဇာတိရဖို့ ရှင်းရလားအဲ့တော့ဂိုက်တွေကသစ်တို့ရေဇာတိဟာမရဘူးလို့ရကြံတာလားလို့မဲလို့ရှင်းဖြင့်မသိလို့ရကြံတာပါဗျာမစွန့်နိုင်ဘူးလားနောက်တုန်းကလည်းမသိလို့ပဲဇာတိရခဲ့ဒီဘုရားလည်းမသိအုပ်ချုပ်လို့ဘာရကြံဩခင်ဗျားတို့မသိကစားမသိဆုံးပါလား ဘယ်နဲ့ဆိုကြမသိကစားပြီးမသိဆုံးတယ်ဆိုတော့ဒါပြန်ခင်ဗျားတို့နောက်တုန်းကတပည့်ရတို့ဘယ်လိုပုဂ္ဂိုလ်အမျိုးအစားများဖြစ်ခဲ့ပါလိမ့်မတုံးခရားလို့ဒကာကျော်တို့ဒကာအောင်တို့ဒကာတစ်တို့ကမဲလို့ရှင်အိုးဘာမှတော့မဖြစ်ခဲ့ဘူးမသိကစားမသိကြီးဆုံးလာခဲ့တာပဲဒါပဲဖြစ်ရမှာဒါဖြင့်ခင်ဗျားတို့က ဇာတိရှိရဲ့နဲ့ဇာတိကလာတာဇာတိရှားပြန်တယ်ဆိုတဲ့ဥစ္စာဒီဒကာရမတို့မသိလို့ပဲဇာတိကလာတာလည်းသူမသိဘူးဇာတိရှားတာလည်းမသိလို့ရှားတာပဲဒါဖြင့်ဇာတိရှိရဲ့နဲ့ဘာရှားဇာတိရှိရဲ့နဲ့ဇာတိရှားတဲ့ပုဂ္ဂိုလ် ဇာတိပထမဇာတိကလည်းဘာသစ္စာလဲဩဒါပြန်ပထမဒုက္ခသစ္စာလဲ तू မသိခဲ့ဘူးနောက်တစ်ခါရှာပြန်တော့လဲသိလို့ရှာရလားမသိလို့ပဲရှာတာဒါဖြင့်ဘယ်တော့မှသစ္စာမသိခဲ့လို့ဘုရားစုစုနဲ့ကျွတ်တွေကားလို့ဆိုလို့ရှိရင်ဖြင့်တရားမှမနာဘူးအောင်သစ္စာတရားတွေ နာမမနာဘူးအောင်ဖြစ်ခဲ့တယ်ကြုံခဲ့တယ်ဆိုတာဒကာကျော်ဒကာသိညှင်းဖို့လိုသေးလားအခုဇာတိရှားနေတာသာထောက်ကြည့်ပါတော့ဒါဖြင့်ဒကာဓမ္မတို့ရောင်းကြတယ်ဝယ်ကြတယ်သွားကြတယ်လာကြတယ်ပြောကြတယ်ဆိုကြတယ်ဆိုတော့ဘာရှားတာပါလိမ့်ဩမရှိလို့ရှားတာလားရပိသားကိုတင်းမတိမ်လို့ရှားတာလားလို့ဒါဖြင့်ရပိသားကဘာသစ္စာ မရသေးမရအောင်ရှားနေတာကဩဒါဖြင့်တခါကျွဲလူမိုက်ပေါ်လူမိုက်ဖြစ်ပြန်ဆိုလိုက်မဆိုလိုက်လူမိုက်ပေါ်မှာအဲ့တော့ခင်ဗျားတို့မြို့သုံးကိုသုံးကြမယ်အရာသုံးကိုသုံးကြမယ်အရာအထက်ကနေပြီးကြလာတယောက်ကဟုတ်ပေလိမ့်မယ်လိုက်တာဟူတွေ့ကြတော့တခါကျွဲအမှားကြီးဟုတ်တာပဲကိုကတော့အလောက်ကလည်းကြီးတော့မအားကြဘူး အလုံးနဲ့လူနဲ့လည်းမမျှတော့မအားဘူးမအားတော့ဘယ်သူတော်ကောင်းလို့စေတနာရှင်များတော့လဲသူရုံမှာလုံးနဲ့ပဲချင်းကုန်းနေရတယ်ဒါပြောလိုက်သဘောပါကြကျက်တည်တော့မရလိုက်ကြပါနဲ့မင်္ဂလာတော့မရှိပါဘူးဆိုတာတကယ်ကျွဲမှန်းမိဗလားဒါဖြင့်ဒကာဓမ္မတို့လူမိုက်ပရိစ္ဆာသမုပ္ပါတွေ့ပါဗလားတွေ့ပါဗျာအဝိဇ္ဇာသင်္ခါရကလာပြီးတကလားအဝိဇ္ဇာသင်္ခါရပြန်လို့မှန်ပါဗျာ ဝိဇ္ဇာသင်္ခါရကလာခဲ့တယ်ဝိဇ္ဇာသင်္ခါရပြန်လုတ်တဲ့အခါကျတော့ဒီဝိညာဉ်နာယုသလနာဖသဝေဒနာဆိုတဲ့ဒုက္ခသစ္စာ၅ချက်နောက်ထပ်ပေါ်ရမပေါ်ရဝိဇ္ဇာသင်္ခါရလာလို့ယခုပြစ္ဆုတ်ပံမှာဒုက္ခသစ္စာဘယ်နှချက်ရတာတခါဝိဇ္ဇာသင်္ခါရလူမိုက်တို့ထုံးစံတိုင်းပြန်လို့ပြန်တော့နောက်ဘာသစ္စာပြန်ရဒုက္ခသစ္စာ၅ချက်ပဲပြန်ရမယ်ဆိုတာ သဘောပါလားဒါဖြင့်အကွက်ကြပြောနေတာမှတကအောင်တို့နားမလဲတော့ဘူးပေဦးမယ်တေဦးမယ်ဆိုလို့ရှိရင်ဖြင့်ဒုက္ခသစ္စာဖူတွေ့ဒုက္ခကဆင်းရဲတာသစ္စာကမှန်တာသဘောကျဆင်းရဲတာမှန်ဟူတွေ့ကိုယ်ပိုင်ပြည့်စည်ဖြစ်နေဦးမယ်ဆင်းရဲတာမှန်ဟူတွေ့ကျင့်납ဖို့တော့သင့်ပါပြီ အပယ်လေးပါးဤသို့ဆင်းရဲလည်းဘုရုပြည့်ရှိပါလိမ့်နမတာလူမသာရှားဖို့ပသာထဲရဟောကိုယ်ပိုင်ပြည့်ရှိတွေပဲသူများဤလံကျက်ဓာကျက်နဲ့အသက်အသက်ထွက်เสียဖြစ်တဲ့ဒုက္ခတွေရောကိုယ်ပိုင်ပြည့်ရှိတွေပဲမင်းတွေဆိုတဲ့ကိုယ်တွေကနှိမ့်ဆက်ဖို့ဒုက္ခတွေကိုယ်ပေါ်မှာပုံလာတာရောဒါဘယ်နဲ့ကြောင့်ပါလိမ့်မလဲလို့ဆိုတော့ အမောင်တွေကလာပြီးအမောင်တွေသွားနေကြလမ်းသွားလို့ပဲဘယ်နဲ့ဆိုကြလာတော့ကလာဝိဇ္ဇာသင်္ခါရဆိုတာအမောင်တွေကလာခဲ့အခုတခါသွားပြန်တော့လေဝိဇ္ဇာသင်္ခါရပြန်လို့ပြန်တော့အမောင်တွေကလာပြီးအမောင်တွေပဲသွားပြန်တော့ဒီအမောင်ထဲမှာတိုက်ချင်တဲ့ခလုတ်တိုက်ချင်တဲ့ကျင်းလောင်ရမယ်မိနေရမယ်ရေကိုပစ္စည်းကြီးပေါ်ဗျာသဘောကျဆိုးပါဘူးလား ဆိုတာဆိုရတာခင်ဗျားတို့ကလည်းဆရာဝန်သမားကောင်းလည်းမရှာအင်းကိုယ့်ဟာလေးနဲ့ကိုဖြင့်ဟုတ်လာပြီလို့ထင်ကြလည်းထင်နေဦးမယ်လူတန်းစိတ်တယ်ဆိုကွာသေးပြောပါပြီလူတန်းစိတ်တာကဘာတုံးဆိုတော့မောင်တွေကလာမောင်တွေတော့တဲ့လူတန်းစိတ်နေတယ်တော့အပူပဲမဆိုရဘူးလားကဲဒါပြန်မောင်တွေကလာပြီးအလင်းရောက်ပါတယ်ဆိုလို့ရှိရင်တဲ့ ဒီဥစ္စာလွန်ကျေးဇူးများတယ်လို့ဆိုရမှာပေါ့ဗျာ။ကောင်းပြီဒါဖြင့်ဓမ္မတို့လူမိုက်နဲ့လူလိမ္မာထူးပါဗလား။ထူးပါဗျာ။လူမိုက်ကမှောင်တဲ့ကလာပြီးတော့အမှောင်တဲ့သွား။ရှင်းပြီနော်။လူလိမ္မာကတော့ဓမ္မတို့အမှောင်တဲ့ကလာပြီးတဲ့ကလာအလင်းသွား။မှောင်တဲ့ကလာပြီးတော့အလင်းသွားတယ်ဆိုတော့ဒီပုံစံကြည့်ပါဝိဇ္ဇာသင်္ခါရတွေချုပ်ကံတွေချုပ်ပြီးဇာတိတရာမရဏတွေချုပ်ပြီးဒီမှာ မဲ့ခင်အလုပ်လုပ်တယ်မဲ့ခင်၅ပါးအလုပ်လုပ်တယ်တရားဓမ္မတို့မဲ့ခင်၅ပါးအလုပ်လုပ်တဲ့ခါကြလို့ရှိရင်ဖြင့်ခေါင်းကချုပ်ပလိုက်တဲ့ဝိဇ္ဇာသင်္ခါရတွေမချုပ်ဘူးလားတရားပဲနှလုံးသွင်းပါတဲ့လူလိမ္မာကတော့ကိုအမိုက်ကလာပြီးကြလာအလင်းတွေ့တယ်မက်ကင်ဒီဥသော ညံအောင်လင်းမရဘူးလားအဲအမိုက်ကလာပြီးအလင်းတွေ့နော်လူမိုက်ကတော့အမိုက်တွေကလာပြီးတော့အမိုက်တွေသွားတယ်ဆိုတဲ့ဥစ္စာကဒကာဓမ္မတွေတိပိသခုနကရှင်းနေအောင်ပြခဲ့ပါပြီကိုင်းတာဖြင့်ဒကာဓမ္မတို့လူလိမ္မာကတော့မက္ကဗျမစရိယာကျင့်ကျင့်ပါတယ်လို့ဆိုသဖြင့်အဲလူလိမ္မာကတော့ဗျာမိုက်ကလာပြီးအလင်းသွားသဘောကျလူလိမ္မာက မိုက်ကလာပြီးအလင်းသွားတာသူမျက်လုံးရှင်းပြီးဒီကလာလင်းနဲ့တွေ့ရတော့ခလုတ်ဆိုရင်ရှောင်းမယ်ပြင်းဆိုရင်ရှောင်းမယ်ပြိုင်းဆိုရင်ရှောင်းမယ်အပေလေးပါဆိုရင်ရှောင်းမယ်နာရဒုတိဆိုရင်ရှောင်းမယ်ရှောင်းဘူးဒုက္ခသစ္စာဟုတွေ့အဲ့ဓာရီဒကာဓမ္မတို့မေကဗြဟ္မစရိယအကျင့်ဒီဟုသောအလင်းရတဲ့ပုဂ္ဂိုလ်မှာရှောင်ပြစ်တာနမလို့ရှင်ဖြင့် လူမိုက်ဟာအမိုက်ကလာပြီးအမိုက်သွားတဲ့အထဲမှာပဲလာအောင်ဝိဇ္ဇာသင်္ခါရတွေရှိနေကြမယ်ဆိုလို့ရှိရင်ဖြင့်နတ်ချမ်းသာလူကျင်လို့ဒါနသီလတွေလည်းလှုပ်ချင်လှုပ်ကြမယ်ယမချမ်းသာလူကျင်လို့ကမ္မရာလုပ်တွေလှုပ်ချင်လှုပ်ကြမယ်အဲ့ဒီကဲတော့လှုပ်ခဲ့လို့ရှိရင်ဖြင့်တခါကျွယ်မှားပြီမှားပြီလို့ဒကာရမတွေဆုံးဖြတ်ချက်ချပေးပါတယ် မှားတာဘယ်လိုကြောင့်မှားပါလဲသူများလည်းလုံနေကြတယ်တပည့်တော်တို့ဆရာသမားကိုယ်ွယ်မှာပဲသူတို့မှားတယ်လို့ဆိုရတာတခါတိတော်ကအောင်လို့သေချာမှတ်ပါနော်လူချမ်းသာဆိုတော့လူကချမ်းသာတော့သူဝနဲ့ဒုက္ခဝေဒနာပေါ်တာလားနတ်ချမ်းသာဆိုတာနတ်အထယ်ကချမ်းသာတာလားသူဝနဲ့ဒုက္ခဝေဒနာပေါ်တာမြမချမ်းသာဆိုတာမြမအထယ်ကြီးကတော့လူတိုင်းလိုပါပဲခန္ဓာ၅ပါးပဲရှိမှာပါပဲ အင်းချမ်းသာဆိုတာတွေကဒုက္ခဝေဒနာဆိုတာပဲသဘောကျအဲ့ဒီဒုက္ခဝေဒနာဝေဒနာသုံးမျိုးမတွေ့ကြဘူးလားဗျာဒုက္ခဒုက္ခဥပ္ပခါရနဲ့နေကြမှာပေါ့ဗျာအဲ့ဒီဝေဒနာတွေဟာဒကာဓမ္မတို့အနိစ္စဒုက္ခအနတ္တဒုက္ခသစ္စာဟုတ်မဟုတ်ဟုတ်ပါဗျာဒါဖြင့်အနိစ္စလည်းဖြစ်တယ်ဒုက္ခလည်းဖြစ်တယ်အနတ္တလည်းဖြစ်တယ်ဒုက္ခသစ္စာရောဒါဖြင့်ဒကာဓမ္မတို့လူချမ်းသာဆိုတာဒုက္ခသစ္စာနတ်ချမ်းသာဆိုတာဝေဒနာ မြမချမ်းသာဆိုတော့ဝေဒနာဒါဖြင့်ဒီပုဂ္ဂိုလ်ဟာလူချမ်းသာနာချမ်းသာလိုချင်လို့အဝိဇ္ဇာသင်္ခါရလုံးမဲ့ဆိုလို့ရှိရင်ဒုက္ခသစ္စာပဲရတခြားဘာရလျက်ရှိသေးတယ်ဒါကြောင့်ခင်ဗျားတို့သူများပြောမယုံနဲ့သူများပြောမယ်သူများက လူချမ်းသာဆိုကြရနော်တကယ်ကျွဲနတ်ချမ်းသာဆိုကြရနော်မြမချမ်းသာလို့ ဆိုတော့ခမည်းတော်ကတွေးရပေါ့ဒါတွေဟာတို့ရှုနေတဲ့ဝေဒနာတွေပါမဆိုရိုက်ဘူးလားတို့ရှုနေတဲ့ဘာလဲဝေဒနာဖြစ်ပြပဲမဟုတ်လားဖြစ်ပြပြန်ဘာသစ္စာရောသူများပြောတာကချမ်းသာဒုရှုကြည့်တော့ဒုက္ခသစ္စာဒါပြန်သူများပြောယုံမလားဒုရှုတာယုံမလားဒုရှုတာယုံမှာဖြင့်ဘုရားရှိခိုးသွားမယောင်နဲ့ဗျာဘုရားရှိခိုးသွားမယောင်နဲ့ တခါကျော်တို့ကသူများပြောတာညာနဲ့ကိုယ်တိုင်ရှုထားတာကလူချမ်းသာဖြူရှိတော့လေဒုက္ခဝေဒနာပဲတွေ့ဒုက္ခဝေဒနာတွေ့ပြန်တာဖြစ်တုန်းကဒုက္ခပြတ်တော့ဒုက္ခမနေဘူးလားဒါရင်ဖြစ်ဒုက္ခပြတ်ဒုက္ခပဲမကြဘူးလားဘလူချမ်းသာဆိုပြီးရှာလိုက်တော့ဒုက္ခသစ္စာတွေ့နတ်ချမ်းသာဆိုပြီးရှာလိုက်တော့ မြမချမ်းသာဆိုပြီးရှားလိုက်တာချမ်းသာဆိုတာဝေဒနာကြီးပဲယံကိဉ္စီဝေရိတဓမ္မံသဗ္ဗန္တံဒုက္ခသမိန်တိမှတ်လိုက်တာပေါ့ယံကိဉ္စီလုံးသောဝေရိတသမိန်ဝေဒနာခံစားရ၌ဝေဒနာဖြစ်ပေါ်ရ၌ ဒုက္ခသမိန်ဒုက္ခ၌ဟောတိဖြစ်ဝေဒနာပေါ်ရင်ဒုက္ခကြီးမှတ်กว่าဘယ်နဲ့ဆိုကြဝေဒနာပေါ်ရင်ဒုက္ခကြီးမှတ်ပါလို့ဆိုတော့ဘယ်နှုံးပြလူချမ်းသာဆိုတာဝေဒနာဆိုတာနတ်ချမ်းသာဆိုတာမြမချမ်းသာဆိုတာအဲဝေဒနာဆိုတော့ဝေဒနာဘယ်မှာလမ်းဆုံးယံကိရှိဝေရိတဓမ္မသဗ္ဗန္တံဒုက္ခသမိန်တိတန်ယုတ်ပါဠိတော်ငါဝေဒနာဒုက္ခသစ္စာကြီးပဲกว่าဆိုတော့ အဲ့ဒီပါဠိတော်ကိုလည်းသိကိုကိုယ်တိုင်ဥပဒနာရှိကြည့်တော့ဝေဒနာတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒါပဲတွေ့ဖြစ်ဒုက္ခပြဒုက္ခမှတပါးဘာတွေ့သေးလဲဘာမလဲတော့ဒါဘာသစ္စာတွေဆိုကြဩကိုကိုယ်တိုင်ရှိတော့ဒုက္ခသစ္စာသူများကလူချမ်းသာတယ်တခါကျကိုကိုယ်တိုင်ယုံမလားသူများပြောတဲ့လူချမ်းသာယုံမလားစဉ်းစားပါစဉ်းစားပါဥပအောင်လို့ဒီဥစ္စာရေးကြည့်လို့ပြောနေတယ် လူချမ်းသာနတ်ချမ်းသာမြမချမ်းသာဆိုတာဒကာရမတို့အထဲကိုဆိုတာလားဝေဒနာကိုဆိုတာသဘောကျဝေဒနာပါသစ္စာလားဒါဖြင့်ကိုယ်တိုင်ရှုကြည့်တော့ဘာတွေတွေ့သူများပြောတာကြတော့ဘာတွေ့လူချမ်းသာတွေ့နတ်ချမ်းသာတွေ့သူများပြောတာကြကကိုယ်ကိုယ်တိုင်ရှုကြည့်တော့ဒါဖြင့်ခင်ဗျားတို့ပဲဆုံးဖြတ်ချက်ချတာပေါ့ ခါကျော်ဆုံးမဲ့ချသူများပြောတဲ့လူချမ်းသာပဲဆူတောင်းอยู่မလားကိုကိုယ်ရင်ဒုက္ခသစ္စာဖြစ်လို့မရကျင်တော့ဘူးလားဆိုတော့ဝေဖန်ပေါ်လားဩတစ်သက်လုံးရောင်းလာတာကိုဥပအောင်ပြင်ပေးနေတာနော်တစ်သက်လုံးရောင်းနေတာဒီဥစ္စာအားလုံးပဲရောင်းနေကြတာပဲလူချမ်းသာနတ်ချမ်းသာအင်းမြမချမ်းသာအကျဉ်းချင်းခံစားပြီး၍ ဟုတ်လားအဆုံးစုံသောဘဝ၌နိဗ္ဗာန်ချမ်းသာရပါလို့ဤမရပါဘူးစိတ်ချပါဘာဖြစ်လို့မရပါလိမ့်မလို့ဆိုတော့လူချမ်းသာမှသူသိမှမသိပဲလူချမ်းသာယခုကိုယ်ရင်ဥပဒနာရှိကြည့်တော့ဘယ်နဲ့နေလဲဒုက္ခသစ္စာပဲဖြစ်ပြီးပြတ်တာပဲနာချမ်းသာကြည့်လိုက်စမ်းဒီဝေဒနာမှတပါလူလူဝေဒနာလူမှာပေါ်တဲ့ဒုက္ခဝေဒနာမှတပါနားမှာလည်းဒီဒုက္ခဝေဒနာပဲပေါ်ပါဗျမမှာရော ဒီဒုက္ခပဲပေါ်ရမှာပဲတရားဓမ္မတို့ဒီဝေဒနာတွေဟိုသေးရဘာသစ္စာလဲဒုက္ခသစ္စာတွေပဲရမယ်ဆိုတာအထူးတလည်းမသေးကြဘူးလားဒါဖြင့်သူများပြောတာကတခါကျွဲတို့အင်းဒီတခါတစ်တော့အမှတ်ရတာလူချမ်းသာနတ်ချမ်းသာနဲ့ပြောကြဆိုကြတယ်နော်အဲ့တော့ဝိပဿနာမပါတဲ့ပုဂ္ဂိုလ်ရောင်လုံးလို့မှတ်ပါဘယ်လိုမှတ်မလဲ ဒါပြန်ခင်ဗျားတို့လည်းဝိပဿနာဆရာသမားနဲ့နေတော့ဝိပဿနာမှမရှိလို့ရှိရင်ဖြင့်ခင်ဗျားတို့လည်းဒီရောင်ငယ်တဲ့တကကျွပေါင်းမှာမပါဘူးလားကဲဒါဖြင့်ကဲတင်မဲ့အလုပ်ဟာဝိပဿနာအလုပ်ပဲရှိတော်တယ်ဓမ္မသူချမ်းသာမဟုတ်တာချမ်းသာဟုတ်တာကိုဝေဖန်နိုင်တယ်ဒါချမ်းသာလားမချမ်းသာလားဆိုတော့ရှုကြည့်မှဝေဖန်နိုင်တယ်မရှိဘဲနဲ့ဝေဖန်နိုင်မှာမဟုတ်ပါဘူး မဝေဖန်နိုင်ဘူးဆိုတာသိကြဗလားကဲဒါဖြင့်ခင်ဗျားတို့ရှေးကစာလေးတွေကြက်ပြီးဒီကလာထားကြတော့ဘုရားရှိခိုးပြီးရင်ဒါလေးကတဲအဆက်ကထည့်ကျင်တာဟုတ်ဗျာဆူတော်စက်ကလေးကတဲထည့်ကျင်တယ်မထည့်ကျင်ကြဘူးလားအဲ့ဒါထည့်ကြည့်စမ်းပါတဲ့ခါနှုတ်တယ်လို့ထည့်ကြည့်ရင်ဝိပဿနာအပားမောဟသေးလို့မှားနှုတ်တယ်လို့ထည့်ဝိပဿနာအပားမောဟသေးလို့ ခမည်းတော်ကဒီဥစ္စာဆွမ်းတော်ဘွယ်ကင်ပြီးဖျောင်းနိုင်ကင်မှလာတာနော်ဒီတိုင်းမလာပါဘူးဒီတိုင်းမလာပါဘူးဆွမ်းတော်ဘွယ်တို့ဖျောင်းနိုင်တော့ကင်ပြီးဒီကလာဈေးကြီးကျအကုန်ခံပြီးဒီကလာအင်းကြိုက်သေးလို့ရွှေကုန်းတို့လို့ပေါ့ဗျာအောက်ကလာလဲမာမြမှုဒီလိုမန်းလေးတောင်တို့လို့ကြမှာဟေးအလကားတော်ဖြစ်စင်းတဲ့ဈေးတွေကုန်းတောင်းမြတ်တောင်းမြတ်စုအမလေးတရားဓမ္မတွေဘာတွေများတောင်းပါလိမ့်မလို့ဆိုတော့လူချမ်းသာနတ်ချမ်းသာ ပြမချမ်းသာဒါရီကဝေဒနာခန္ဓာမှာဟုတ်ပါရဲ့လားဝေဒနာခန္ဓာဟူသည်ဘာသစ္စာဒါဖြင့်သူတို့ဒီဈေးကုန်ခံပြီးဒုက္ခတောင်းဘယ်နဲ့ဆိုကြ ဖြေကုန်ခံပြီးဒုက္ခတောင်းလို့ရှိရင်အိမ်မှာပဲရပါတယ်လို့ပြောလိုက်ပါလားဗျာအိမ်မှာလည်းဒီဒုက္ခသစ္စာမရနိုင်ဘူးလားအိမ်လည်းဒီဝေဒနာလေးတွေကဒုက္ခပေါ်တယ်ပြီးတော့ပြတ်တာဒုက္ခပေါ်ရောအရှာကားပဲဟိုမှာလဲဘာပြောလဲနတ်ပြည်သွားပြီးဒီကလည်းဒီဒုက္ခသစ္စာကြီးကိုလူကျင်ရတရုံလို့တကယ်ကြုံမွေးဖို့မလိုဘူးလားအဲ့ဒါကဝိပဿနာအပားမဝသေးတဲ့ပုဂ္ဂိုလ်ကြီးဖြစ်စဉ်ရှင်းမလား ဝိပဿနာပါမောရသေးလို့ရှိရင်ဖြင့်အမှောင်တွေကလာ၍သူ့ဘယ်နဲ့ဆိုအမှောင်တွေကသွားသဘောကျဒီကောင်လေးတွေငွေတော့မျက်လုံးပါသလားလို့မေးဒီကောင်လေးတွေဒီသူများပြတဲ့သေတော့ဘောတရားဓမ္မတော့မျက်လုံးရှိလို့သေရတာလားသွားမိသွားရသွားလို့သူများပြတဲ့သေရရှာတာ ဒါပြန်မှောင်ထဲကလာလို့မှောင်ထဲပြရချင်ဒီမှာလည်းခင်ဗျားတို့ဝိပဿနာမပါလို့ရှိရင်မှောင်ထဲကလာမှောင်ထဲသွားအောင်ပါပဲသဘောပါအမတန်ကြောက်စရာကောင်းပါလားတရားဓမ္မတို့ဒီချိန်လေးမှာဥပအောင်လို့မိရင်မိနော်မိချိန်တော့ မရှိတော့ဘူးဒီချိန်လေးပဲဒီလိုဆရာကောင်းကအမှန်ကန်ပြင်ပေးနေတော့မှနမလူချမ်းသာနတ်ချမ်းသာမြမချမ်းသာနှိမ့်ဆက်တာနဲ့ဒုက္ခဆင်းရောက်ချီသေးတယ် ဆိုလိုက်မဆိုလိုက်ကောင်းပြီဒါဖြင့်ဒါဖြင့်ဗျာနိဗ္ဗာန်မြတ်မီစัจ जा ဘယ်နဲ့လုံးအိုစัจ जा မရှိအောင်လုပ်လိုက်ရိပ်မိဗလားနိဗ္ဗာန်မြတ်မီစัจ जा တို့ဒကာဓမ္မတွေကတဏှာသာနဲ့ထွက်လာဦးမှာနိဗ္ဗာန်မြတ်မီစัจ जा မြတ်ဘယ်နဲ့နဲ့ဖြစ်နေမလို့ဟာစัจ जा မရှိအောင်လုပ်လိုက်အလွယ်လေးတပည့်ကြဘယ်နဲ့မှတ်မလဲစัจ जा မရှိအောင်လုပ်ဆိုတော့ဒကာဓမ္မတို့ဒီမှာ မကဗျမစရိယာကျင့်တဲ့ဝိညာဉ်နာယုတ်တလနာဖတ်တာဝေဒနာရှုလိုက်တဲ့အခါကျတော့ကိုဒီဘက်မှာဇာတိစရာမရဏလာသေးရဲ့မလာတော့အဲ့ဒါနိဗ္ဗာန်မရရင်ဒါတွေလာမှာအဲ့ဒါမှဆက်ကြသဘောကျနိဗ္ဗာန်မရရင်ဇာတိတရာမရဏမလာဘူးလားအဲ့ဒါဘာဆိုကြမလဲစัจ जा ဆိုရမယ်ရအောင်လုပ်လိုက်တော့စัจ जा ရှိသေးရဲ့စัจ जा တော့သူတို့ကကြောက်တယ်စัจ जा မရှိအောင်လုံပြီးတော့မသိဘူးဆိုရင်ဘယ်တတ်တယ်မ ရိပ်မိမလားဘုန်းကြီးကကကတတပြောနေတာလေဒကာကျွဲကဆိုရင်သေးလားမဆိုးနဲ့ခင်ဗျားတို့ကရှော့တော်တော်နဲ့ဒကာတက်တို့ကရှော့တော်တော်နိဗ္ဗာန်မမိစัจ जा ဘယ်နဲ့များဖြစ်နေကြည့်မလို့အိုးလှုပ်ဖြစ်မလှုပ်တဲ့ဘူးစัจ जा ကြောက်တာကစောနေတယ်မဆိုးနိုင်ဘူးလားကဲလှုပ်ပါလို့ဆိုလို့ရှိရင်နိဗ္ဗာန်မြတ်မိစัจ जा ပေါ်ကုန်မပေါ်ဘူး ကယ်ကျွဲသရိပ်မိပဲအဲ့ဒါကအခုဘုန်းကြီးရှေ့မှာဒီနိဗ္ဗာန်မြတ်မီစัจ java ကိုခင်တွယ်တဲ့တဏှာမလာသေးဘူးအိမ်မှာနှစ်ခုပေါ်လက်တင်စဉ်းစားတော့ငါကလည်းအလုတ်ကလည်းဖြည်းဖြည်းလုပ်နေတာဒီကြမလာပါဗျရိပ်မိကလားအဲအိမ်ကြလာတော့ဘငါကလည်းအလုတ်ကတပြင်လောကီလုတ်တွေကအများကြီးဒီဆရာဘုန်းကြီးပြောတဲ့အလုတ်ကတော့ကြိုးကြကြိုးကြအဲ့ဒါဒီစัจ java တွေကမထက်တော်မထင်ပါဘူးလို့ခင်ဗျားတို့တဏ္ဍာမှာ ဒီဒိဋ္ဌိတဏှာကကြားဝင်ထိုးသဘောကျဘ누구ကကြားထိုးတော့ဒိဋ္ဌိတဏှာကြားဝင်ထိုးတော့ကိုခမည်းတော်မက်မတန်လို့ဆိုတော့ပေါ်လာဘယ်လိုပေါ်လာတော့မက်မတန်လို့ပေါ်လာတာတော့ဘုန်းကြီးမတတ်နိုင်ဘူးမက်တန်တန်သာလုံးလိုက်မယ်ဆိုလို့ရှိရင်ဖြင့်သာဟကပါရမီညာမှာနှစ်ချက်တည်းမှတ်တော့ ဒီဘဝမက်ဖို့ရကျင်တဲ့ပုဂ္ဂိုလ်ညံမှာပေတကောပရိသကလာတယ်နော်သစ္စာတရားဟောတော့ဟောတတ်တဲ့ဆရာသမားရှိမှနာပါတယ်သစ္စာဖြစ်ပျက်ကိုဒုက္ခသစ္စာလို့မြင်အောင်အထုတ်ပါတယ်ဒီနှစ်ချက်ညီလို့ရှိရင်ဖြင့်တဲ့မင်းတို့ဘာပါရမီမှမလုပ်နှစ်တေလာတွေငါဖះမဟုတ်ဘူးဒီနှစ်ချက်မြင်ပြီးတာပဲသစ္စာတရားကိုနာဟုသစ္စာတရားကြီးကိုအထုတ် အာထုမှုဆိုတော့ဖြစ်ပြမြင်သစ္စာမြင်တာပဲဖြစ်ပြဘာသစ္စာလဲဒါသစ္စာမြင်နေတာပဲသဘောကျအဲ့တော့စัจ जा လို့သေးလားဒါဖြင့်တကယ်ဆိုအိမ်ကြတော့ကိလေသာဝိဇ္ဇာနဲ့တဏှာကတရားဟောရင်မယုံနဲ့နော်ဒီဘာတော့မဟုတ်ဘူးလူတွေမို့တကယ်လဲနိဗ္ဗာန်မြတ်မိစัจ जा အလကားပြောတဲ့စကားဒီကြတော့ဆရာဘုန်းကြီးရှင်မို့အများတယ်မို့ခင်ဗျားတို့ကတခါလဲသဘောတူမြုံပြန်ပြန်ပြန်သွားမယ် ပြတ်မေဘူးလားအိမ်ကြတာလည်းတခုပေါ်စင်လက်တင်စဉ်းစားတဲ့ခါကျတော့ပါလေးကြည့်လိုက် သမီးလေးကြည့်လိုက်ပစ္စည်းလေးကြည့်လိုက်အလောက်ကဒီပစ္စည်းလုပ်တွေကများဟိုဘက်ကပြမစရိယာကျင့်ကနေအဲ့တော့တဘွားတိုင်းနဲ့ဟုတ်မဟုတ်ပါမလားဟမ်လာပြီတဘွားတိုင်းနဲ့ဟုတ်မဟုတ်ပါမလားမလားပဲဘူးလားဟုတ်မဟုတ်ပါမလားဆိုလို့ရှိရင်ဖြင့် ဒကာရမတို့ဝိသိကိစ္စဝင်လာမဝင်သေးဘူးလားတဘောရဲနဲ့ဟုတ်မှဟုတ်ပါမလားမဲ့ဆိုတာကဒကာရမတို့ဟုတ်မှဟုတ်ပါမလားလို့ဘယ်တော့မှမတွေးနဲ့မဲ့ဆိုတာဧကစိတ်တကဏိကတစ်ချိန်ပေါ်လို့ရှိရင်အကုန်တခါတည်းကိလေသာဖူသွေးသူနဲ့ဆိုင်ရာဒိဋ္ဌိဝိသိစာသီလပရပရမတာပယ်လေးပါးရောက်စေတဲ့လောဘဒေါသအကုန်ဟာနည်းနည်းမှမကြံတော့ဘူးတစ်ချိန်ပေါ်ရင်ပြီးတာ ဟုတ်မှာဟုတ်ပါမလားလို့ခင်ဗျားတို့လာကုမလာနဲ့ဒီချိန်မော်ရင်ကိစ္စပြီးတကယ်ကျွဲရိပ်မိဗလားမက်ကဧကစိတ်တေကဏိကတဲ့တခုသောစိတ်တေကဏလေးဖြစ်လိုက်လေမက်တစ်ချိန်နဲ့ဖြစ်လို့ရှိရင်ဖြင့်ခင်ဗျားတို့စိုးရင်လည်းကုန်ပြောက်တာပဲသဘောပါလားဒါပြန်ဒီလောက်တော့မှန်တဲ့မက်ကိုခင်ဗျားတို့ကသူကလာတော့ထက်တော့ထက်ပါရဲ့ထက်ပင်ခင်ဗျားတို့ကိုကမရသေးတော့ခက်တယ် ခင်ဗျားတို့အိမ်ကြလာကြလားအောင်မမလာပဲဘူးလားအဲ့ဒါတော့မတတ်နိုင်ဘူးတရားဓမ္မတွေကရနိုင်တဲ့နည်းကတော့သစ္စာတရားဟောရတဲ့ဆရာလည်းခင်ဗျားတို့တွေ့ပါပြီမတွေ့သေးဘူးလားရှင်း၅ပါးဘာသစ္စာတော့အထုတ်ကြည့်တော့လေခင်ဗျားတို့ဒါတွေကဖြစ်ပြမှာတော့ဘာရှိသေးလဲဝေဒနာကြည့်ကြတယ်ဖြစ်ပြစိတ်ကြည့်လိုက်ရုပ်ကြည့်လိုက်ဘာသစ္စာတွေတွေ့ဒါဖြင့်ခင်ဗျားတို့သစ္စာတရားလဲဆရာဘုန်းကြီးကဟောပြီ အာထုတ်တော့လဲသစ္စာမြင်ပြီသစ္စာမြင်တာမဲ့ပဲသစ္စာမြင်တာပါပါလေဒါနဲ့စัจ जा လာကြမြင်သေးဘူးမြင်ပါပါဒါဖြင့်ဒီစัจ जा ဟာခမည်းတော်လုပ်တဲ့စัจ जा ခမည်းတော်ဒီစัจ जा ကြီးကို မရှိစေခြင်းလို့ရှင်လည်းရတာပဲတခါတည်းဒီစัจ जा ဟာကိုယ့်ပေါ်မှာမိရနော်ကိုယ်ကစัจ जा ရှိစေခြင်းလဲစัจ जा မရှိစေခြင်းလဲ လုံလောက်ပလားစัจ जा မရှိစေခြင်းလည်းရှိရင်သစ္စာတရားကိုနာသစ္စာမြင်အောင်အထုတ်ဒါစัจ जा ရှိတယ်မရှိပါဘူး။ကဲဒါဖြင့်အိမ်ကြမှာလင်းနေမရဖြစ်စေမောင်းနဲ့နှမဖြစ်စေတိုင်ပင်ပြီးဒီကလာဘုန်းကြီးပြောတာမှန်ပါရဲ့ဆိုတော့မစနဲ့မှန်ပါရဲ့ဆိုရင်အမှားတော့မလို့ရိပ်မိဗလားမှန်ပါရဲ့ဆိုရင်တကယ်ကြော်ပဲသွားမဖြစ်နဲ့အဲမှားသွားမလို့စကားခင်းတာစကားကဘုန်းကြီးပြောတာကတော့ဘုန်းကြီးပြောပြောတာ တို့ကလူနေနေတာအင်းလာပြီဘယ်ကစလာလျှော့လာစလာတာဘုန်းကြီးကဘုန်းကြီးပြောပြောတာလူကလူနေနေတာဆိုတော့အင်းဘုန်းကြီးလိုတော့ဟုတ်သားပေါ့အင်းစကားအောက်ကြည့်ရှင်းစကားအပယ်လေးပဲရှင်းရှင်းသွားတယ်တကယ်ကျဘယ်ကြီးရှင်းတယ်အပယ်လေးပဲရှင်းတယ်အဲ့ဒါနှုတ်ကကိုမထွက်လင်းနဲ့အတန်းကိုကအပယ်ခံထွက်နေတယ်အဲဖြစ်ဖို့ရမလွယ်ဘူးမလွယ်သေးဘူးဆိုလို့ရှိရင်တကယ်ကျ မလဲသေးရင်ဖြင့်လွယ်ရသွားပြီတော့ဟုတ်ဘူးလားလွယ်ရတော့ဒီတိုင်းနေသွားတာပဲတို့ကဒီတိုင်းနေပဲသွားတာပဲဆိုရင်ညင်းနေဖို့လိုသေးလားအဲ့ဒီမလွယ်သေးဘူးဆိုတဲ့စကားကိုတကယ်ကျွဲတို့တကယ်တစ်တို့မသုံးနဲ့မလွယ်သေးဘူးဆိုလို့ရှိရင်ဒီဟာမလွယ်ဘူးဆိုရင်ဟိုဟာလွယ်တယ်ဆိုတဲ့အိဗယ်ရောက်သွားပြီမရောက်သေးဘူးလားအဲ့ဒါကြောင့်ကိုယ်စကားကိုလည်းကိုယ်ဆင်ញပါအောင်ငါစကားကငါပဲသွားတဲ့စကားလားငါကိုယ် လွတ်အောင်ယုံတဲ့စကားလားလို့ကိုယ်ကကိုတွေးဘူးတွေးလိုက်တဲ့အခါကျတော့ဘုန်းကြီးတို့ပြောတာတို့ကမလွယ်ဘူးဆိုရင်ဖြင့်ဘယ်ပြောတာခင်ဗျားတို့လွယ်သွားမှပြောတာလွယ်သွားမှဆိုတဲ့ဥစ္စာတော့တကယ်ကျွေးဒီဥစ္စာကတော့လမ်းကလည်းဖုံပြန်လာနေကြနေရလဲဖြစ်ပြန်ဆိုတော့လမ်းကလည်းတည်ပြီးသားဖြစ်နေတော့ဒါအမှန်ရှော့ချလိုက်တယ်လို့ဖြစ်သွားတယ်မဖြစ်ပေဘူးလားအမှန်မနာပဲဘူးလား ကောင်းပြီတဲ့ဘုရားသခင်ကိုရမေကြီးကခင်ဗျားတို့စမ်းပြီလို့ပြောပါတယ်လူပြေကကွာတဲ့နတ်ပြေကဖြစ်စီသိမ့်တရားသေးပါတယောက်လူပြေနတ်ပြေပြန်ရောက်ဖို့ငါဘုရားသဗ္ဗညဉာဏ်တော်နဲ့ကြည့်တာမြင်ကုန်မြင်တယောက်ကြသွားတသိမ့်ကြသွားတယ်တယောက်ပြန်တက်တာမြင်ဘူးတဲ့ကဲဘုရားညံနဲ့ငါတဲ့ဒီလိုငါသဗ္ဗိတဉဏ်ရတဲ့နေကစပြီးတဲ့အိမ်တိမ်မှာနှစ်ပေါက်ရှိတယ်ငါလည်းကထိုင်ကြည့်နေတဲ့ပုဂ္ဂိုလ်နဲ့တဲတူတယ် အိတ်တိမ်မှာနှစ်ပေါက်ရှိတယ်ဟိုရင်ကဆင်းသွားတယ်လဲငါသိတာပဲဒီအိမ်ပြောင်းဝင်တယ်လဲငါသိတာပဲငါလည်းအထိုင်နေတာခုတဲ့အိမ်ပေါင်းတစ်ခုကမြန်ချင်းဆိုင်နေတယ်သူကလည်းအထိုင်ကြည့်တော့ဝင်တယ်လည်းသိတယ်ထွက်တယ်လို့ကောအဲ့ဒီလိုကြည့်လိုက်တာကွာတဲ့သိန်း100လောက်တော့တယောက်ပြန်မလာဘူးအပိဆင်းတာပဲသဘောကျအဲ့ဒါတကယ်ကြွယ်တော့တကယ်ပြည့်တော့သုံးမြဲချတဲ့အသွားတယ်တရားကတော့ဟုတ်ပါရဲ့တို့ကမလွယ်ဘူး ဒီလိုကြီးချတာပဲတရားကတော့ဘာလို့တို့ကတန်းလွယ်ရသွားရိမ့်မိဗလားလွယ်ရနဲ့သွားရင်သေးလားကဲဒါဖြင့်ဒကာဓမ္မတို့မက္ကဗြဟ္မစရိယာကျင့်ကျင့်ကြပါစို့ဆိုတဲ့အဓိပ္ပာယ်ကိုရှင်းလားကဲမက္ကဗြဟ္မစရိယာကျင့်ဆိုတဲ့ဥစ္စာမက္ကကနိဗ္ဗာန်သွားတဲ့ခရီးမှန်ဗြဟ္မစရိယာကအကျင့်နိဗ္ဗာန်သွားတဲ့အကျင့်မှန်ကိုဆိုတာခရီးမှန်ကိုဆိုတာ မက္ကဂရာကခยีဟောဗြဟ္မစရိယကအကျင့်နိဗ္ဗာန်သွားတဲ့လံခยีအကျင့်ကိုကျင့်ကျင့်ပြီးဒီကလာခင်ဗျားတို့ဒိဋ္ဌိများပြကြလို့ပေါ့ဗျာဒီလိုလောက်ပါလို့ဆိုတာရိပ်မိကြလားဒါဖြင့်ဓမ္မတို့ဝိပဿနာရှုနည်းကိုပြတော့မယ်ဝိညာဏယောသလနာဖသဝေဒနာယခုပေါ်တဲ့ဝိညာဉ်ရေးကြည့်တယ်ယခုပေါ်တဲ့နာယုတ် ယခုပေါ်တဲ့သလယနာယခုပေါ်တဲ့ဖသအဲယခုပေါ်တဲ့ဝေဒနာအဲ့ဒီရှေ့ဘင်းက၅ပါးမှာယခုပေါ်တာကလည်းဩအရှုခံရမှာလဲဝိညာဉ်နာယုတ်သလယနာဖသဝေဒနာပါလားရှုတဲ့သဘောကလည်းအင်းတမာဒိဋ္ဌိတမာသင်္ကပ္ပတမာဝါယမတမာတတိတမာသမာဓိပါလားတပည့်ကြအရှုခံကဝိညာဉ်နာယုတ်သလယနာဖသဝေဒနာ ရှုတဲ့သဘောကသမာဓိတိသမာသင်္ကပ္ပသမာဝါယမသမာတတိသမာသမာဓိဟုတ်လားသဘောကျရှုတာကလည်းတရားဓမ္မတို့နန္ဒမပဲအရှုခံတာကတော့ဖြင့်နန္ဒမလည်းပါတယ်ယုတ်ဓမ္မလည်းပါတယ်ကောင်းပြီရှုတာကဘာပါလဲနန္ဒမနန္၅ပါးပေါ့ဗျာပုဂ္ဂိုလ်တ attva ကရှုတာဟုတ်သေးရဲ့လားမှန်ပါဗျာ အဘယ်တကရှုတဲ့အရှုခံမဲ့တရားကလည်းပုဂ္ဂိုလ်ယောက်ျားတွေရှုရမှာလားမိန်းမတွေရှုရမှာလားဆိုတော့ဝိညာဉ်နဲ့ယုတ်သားလာနဲ့ဖသဝေဒနာရှုရမှာအစောကြီးရတာတက္ကရာကြီးခွာနေတယ်လို့မှတ်လိုက်စမ်းပါဘာခွာနေတာလဲရှုတဲ့ဓမ္မကလည်းမက္ကငါပါနာလားယုတ်လားနာအရှုခံမဲ့ဥစ္စာကလည်းဝိညာဉ်နဲ့ယုတ်သားလာနဲ့ဖသဝေဒနာဆိုတော့ယောက်ျားမိန်းမပါသေးတယ်ဒါဖြင့် ဓမ္မတစ်ခုကဓမ္မတစ်ခုရှုနေတယ်ဓမ္မတစ်ခုကဒီလိုဆိုလို့ရှိရင်ဖြင့်တရားဓမ္မတွေရှုတဲ့အတ္တကလေးတွေကွာပြီမကွာသေးဘူးလားရှုတယ်ကဘယ်နဲ့နေလဲတက္ကရီကွာပြီဆိုတာသဘောကျ။ကောင်းပြီဒါဖြင့်ဒကာဓမ္မတို့ရှုကြပါစို့တဲ့။ဝိညာဏယုတ်တလနာဖတ်တဝေဒနာလို့ခုဘုန်းကြီးကပြောလိုက်နော်။ပေါင်းလိုက် ဝိညာဉ်ဆိုတာကစိတ်နာငါစေသိဟုတ်လားအနာယုတ်ကဝိညာဉ်နဲ့ပတ်သက်တဲ့အဲစကစကုသောတာကနာဒီဝကာစကုပတာရယုတ်ပေါင်းလိုက်တဲ့အခါကျတော့ဝိညာဏယုတ်သလနာဖတ်တဝေဒနာဟာခန္ဓာပေါင်းရင်ခန္ဓာ၅ပါးသဘောကျကောင်းပြီဒါဖြင့်ဒီ၅ပါးကိုရှုရတော့ခန္ဓာကိုရှုတာလားဝိညာဏယုတ်သလနာဖတ်တဝေဒနာရှုတာလားလို့မေးလို့ရှင်ခန္ဓာကိုရှုတယ်ဆိုတော့ဟုတ်တာပဲ ဝိညာဉ်နဲ့သရဏဘာကဝိညာဉ်ရှုတယ်ဆိုတော့ကဒါဖြင့်ဘယ်အချိန်ပေါ်တာရှုရမှာတုံးလို့မေးတော့အခုဝိညာဉ်ပေါ်ရင်အခုရှုပါသဘောကျအခုဖတ်တာပေါ်ရင်အခုဝေဒနာပေါ်ရင်ဒါဖြင့်ဒကာဓမ္မတို့ပရိစ္ဆသမုပ္ပါပင်ဆိုညာတော့ဟိုးပရိစ္ဆေတွေတုန်းကကိုမသိတာလမ်းရှုရမှာလားအခုပေါ်နေတဲ့ကိုပရိစ္ဆသမုပ္ပါကိုကိုမဲ့ခင်နဲ့ရှုရမှာလားဒါဖြင့် ကိုယ်တဏ္ဍံပေါ်တဲ့ပြိဿသမုပ္ပါ၅မျိုးကိုကိုယ်တဏ္ဍာမှာယခုဆရာပေးထားတဲ့မဂ်ကင်နဲ့ရှုပေးဆိုတော့ပုဂ္ဂိုလ်တ attva ပါသေးလားရှင်းကြပါလားကောင်းပြီဒီလိုရှုရတော့တတိပဌာန်နဲ့သိပြီးကြိုက်သွားတယ်တဲ့ဘယ်လိုကြိုက်သွားကြုံဆိုလို့ဒကာဓမ္မတို့ဓမ္မတစ်ခုကဓမ္မတစ်ခုရှုတာသာရှိတော့တယ်ပုဂ္ဂိုလ်တ attva ပါသေးလားအတ္တိဓမ္မာတိဝပဏ္ဏတာကိုဓမ္မတွေပဲရှိတယ်တဲ့ တတိပိစုပရိဒါဟောတဲ့ဓမ္မတွေကဓမ္မတွေရှုနေတာပဲဆိုတာကိုခင်ဗျားတို့ညံရောက်လာပါပြီ။အဲဒါတတိပဒံရာဟုတဲ့ပုဂ္ဂိုလ်အတ္တိဓမ္မတိဝပနတတတိပိစုပရိဒါဟောဒီရာဟုတွေကညံနမတ္တာရလို့မလာဘူးလား။အဲဓမ္မတွေကိုဓမ္မကရှုနေတာကိုရှေးဓမ္မကို နောက်ဓမ္မကရှု။သဘောကျလား။ရှေးဓမ္မကိုအဲရှေးဓမ္မကိုနောက်ဓမ္မရှုတယ်ဆိုတဲ့ကဩဒီလိုသိထားတော့ ဒကာတော်မတို့တက္ကရာဒိဋ္ဌိဟာတခါတည်းတင်ညာနဲ့ပြုတ်နေပါပြီပြုတ်သေးဘူးလားအဲ့ဒါကြောင့်တက္ကရာဒိဋ္ဌိရှေ့ဘိုင်းကဖြုတ်ပြီးတကလားလူလိမ္မာဖြစ်အောင်လုပ်တဲ့နေ့မှာတက္ကရာဒိဋ္ဌိရှေ့ဘိုင်းကဖြုတ်တာလူလိမ္မာအစလို့မှတ်ပေးတော့ကိုကိုကိုရှုအောင်မယ်လို့မလုပ်ပါနဲ့ကိုကိုကိုရှုအောင်မယ်ဆိုလို့ရှိရင်ဝိညာဉ်နဲ့ဥဒ္ဒလနာဖတ်တာကလည်းကိုကိုဖြစ်သွားမယ် မဲ့ခင်၅ပါးလည်းကိုကရှုတယ်လို့အိဗယ်ရောက်ဒါဖြင့်ကိုကိုကိုရှုရမှာလားတဲ့ဝိညာဉ်နဲ့ဥဒ္ဒလနာဖသဝေဒနာကိုမဲ့ခင်နဲ့ရှုရမှာလားသဘောပါလားဒါကြောင့်သတိပ္ပံနဲ့ယနေ့ရှင်းပေးတော့မှဩအဋ္ဌိဓမ္မာတိဝပနတ္တဓမ္မသာရှိပါလားဆိုတာပေါ်လာရှင်းမင်းတော့ဂိုင်းဒါဖြင့်ပစ္စုပန်တဲ့ရရှိပါပစ္စုပန်တဲ့ရရှိပါလို့ဆိုညာတော့လဲ ကိုယ်တဏ္ဍာမယခုပေါ်တဲ့ကဲတရားဓမ္မတွေတကမြင်တတ်တဲ့စိတ်ကလေးမြင်ပြီဆိုပါတော့ဗျာမြင်လို့ရှိရင်ဖြင့်နာမခန္ဓာနဲ့တွဲမနေဘူးလားအဲတွဲတော့ဝိညာဉ်နဲ့နာနဲ့တွဲပြီဒီဝိညာဉ်နဲ့တွဲတော့ဒီမြင်တဲ့စိတ်ကလေးကမျက်လုံးရုပ်ပေါ်မှာမပေါ်ရင်ဘယ်မှာသွားပေါ်မျက်လုံးရုပ်ပေါ်ပဲပေါ်ရမှာဒါဖြင့်ဝိညာဉ်နဲ့နာယောဟာတွဲပေါ်သဘောကျဝိညာဉ်နဲ့နာယောဟာတွဲပေါ်ဆိုတော့သောလာယရဏဆိုတာဒီဓမ္မတို့ သက္ကနာသောတာနာကာနာဇေဝနာကာယရဏမနာယရဏလို့မရှိလားရှိတော့မနာယရဏဆိုတဲ့စိတ်တော့ဒီဝိညာဉ်ပေါ်မှာသွားထပ်တပည့်ကြအဲ့တော့ဘာသာဝေဒနာဆိုတော့သူတို့နဲ့တွဲရခြင်းမနေဘူးလားဒါဖြင့်ခန္ဓာ၅ပါးပဲပြန်ရတပည့်ကြဒါဖြင့်ဒကာဓမ္မတို့မြင်တဲ့စိတ်ကလေးတစ်ခုကိုရှုလိုက်မြင်တဲ့စိတ်ကလေးမြင်တယ်ဆိုရင်မြင်တဲ့စိတ်ကလေးဟာဒီကနေပြီးဒီကလာမဂ္ဂင်၅ပါးနဲ့ရှုလိုက်ရှုလိုက်တဲ့အခါကျတော့မြင်တဲ့စိတ်ကလေးဟာဖြစ်ပြီးဖြစ်တာပဲ ဖြစ်ပြီပြတော့ရှုလိုက်တယ်လေမဲမဖြစ်ဘူးအင်းဒါဖြင့်မြင်တယ်ဆိုမြင်စိတ်ကဖြစ်ပြရှုတာကအင်းဒါဖြင့်ဒကာရမတို့ဒီမှာဒကာရမတို့ဗြမစရိယမက်ကအကျင့်ဆိုတာဟုတ်ပါလားဟုတ်ပါဗျာဗြမနော်မက်ကရနိဗ္ဗာန်သွားတဲ့ခရီးတဲ့နိဗ္ဗာန်သွားတဲ့ခရီးမက်ကဝင်နေရောက်မလားကောင်းပြီဒါဖြင့်ဘယ်ဝိညာဉ် နာရင်ကြားတဲ့ဝိညာဉ်စိတ်ကလေးပေါ်ရင်လည်းဘာလို့ပြောင်းအဲနှာခေါင်းနဲ့ကြားတဲ့ဝိညာဉ်နဲ့နာနှာခေါင်းနဲ့နာတဲ့ဝိညာဉ်လေးပေါ်ရင်နာစိတ်ကလေးပေါ်ဗျာခမရတို့နားလဲတာဖြစ်ဖြစ်ရှုကျင်တာရှုတပါးရှုငါးပါးပါတော့တာတပါးကြကဲတခါသွားလိုက်ပါဦးနဲ့လျှာပေါ်စားစိတ်ကလေးပေါ်လာတော့ဝိညာဉ်မဟုတ်လားသိဝဝိညာဉ်ပါပဲအဲ့ဒါလေးလျှာပေါ်မှန်းပြီးရှုလိုက်ဗျာဘာတွေ့မှထင်မင်းပြပြတွေ့တာကမက်ဖြစ်မှာပါ အဲကိုယ်ပေါ်မှာရတဲ့ရန်တဲ့စိတ်ကလေးကောင်းတဲ့စိတ်ကလေးရှုလိုက်ပြန်လားကာဝိညာဉ်ပဲအဲ့ဒါလေးရှုလိုက်ပြန်လားအဲ့ဒါကဖြစ်ပြရှုတဲ့ဉာဏ်ကဒီလိုရင်မနေဘူးလားကောင်းပြီဝင်တဲ့ကကြံတွေးတဲ့စိတ်ကလေးရှုစိတ်ဝိညာဉ်ရှုလိုက်တာကြံတွေးပြီးကြံတွေးတဲ့စိတ်ကလေးဟာရှိမရှိတွေးသားကြံတွေးပြီးရှိသေးလားတွေးလိုက်လာရင်မရှိပါဘူးအဲ့ဒါမရှိတာလေးကအိဋ္ဌာဟုတ်တော်ဘာဝထေနာအိဋ္ဌာဆိုတယ်မရှိတာအိဋ္ဌာသိတာကဘာဖြစ်မက်ကဖြစ်နေတော့ ဩစိတ်တစ်ခုရှိရင်ခန္ဓာ၅ပါးပါဝေဒနာတစ်ခုရှိရင်လားဘာကြောင့်ပါရတုံးလို့မဲတဲ့ခါကျတော့ဒကာဓမ္မတို့ရေယူခဲ့လို့ဆိုလို့ရှိရင်ဖြင့်ရေးကြည့်ယူလို့မရတော့အိုးတွေကတော့ပါခဲ့ရမှာဖွက်ကတော့ပါရရေယူခဲ့ပါဆိုတော့ရေးကြည့်ဘယ်သူမှမယူနိုင်ဘူးဖွက်တော့ပါရမှာမဟုတ်လားဒီမှာလည်းစိတ်ရှိပါဆိုစိတ်ဒီရရုပ်ဟာပါတာပဲ ဝေဒနာရှိပါဆိုဝေဒနာဤတရားရုပ်တရားရောအကုန်ပါပြီးဒီကရနေတော့ဩဒါတွေကတခုရှုကုန်ပါတာပဲလို့ဆိုတာသဘောကျ။ကောင်းပြီဒါဖြင့်သတိပ္ပံ၄ပါးတပါးရှုအကုန်ပါတယ်ဆိုတာရှင်းတတ်ပါတော့။ဒါဖြင့်မက္ကဗျမစရိယကျင့်သိကြပါလား။သိကြတော့ဩဒီဥစ္စာမက္ကဗျမစရိယကျင့်ကျင့်လိုက်တော့လူမိုက်တွေကလည်းဆိုလို့ရှိရင်ဖြင့်မက္ကဗျမစရိယကျင့်မကျင့်ဘူး မကျင်သောကြောင့်အမောင်တွေကလာပြီးအမောင်ဝိဇ္ဇာသင်္ခါရနဲ့ပဲမသွားဘူးလားမသွားပါဘူး။နောက်ဝိဇ္ဇာသင်္ခါရချုပ်သေးရလားချုပ်ပါဘူး။အင်းလူမိုက်ကပေါင်ရလာရင်အဲဒီပုဂ္ဂိုလ်ကတော့ပေါင်တွေကလာပြီးအလင်းဆိုတဲ့မဉ္ဇဉ်ကြီးပေါ်လာတယ်။ဒါကြောင့်အာလောကောဥဒ္ဒဘာရီဓမ္မစကြာကဘယ်နဲ့ဆိုတော့အာလောကောမဉ္ဇဉ်ဤတော်လင်းတွေဥဒ္ဒဘာရီထင်ရှားဖြစ်ပေါ်လာ၏။ဘုပုဂ္ဂိုလ်ကတော့အဝိဇ္ဇာဥဒ္ဒဘာရီသွားဖြစ်တယ် သဘောကျကောင်းပြီသူကအာလောကဥဒ္ဒဘာတိဆိုတာဩပေါင်တွေကလာပြီသူဘာဖြစ်ပါလိမ့်အလင်းနဲ့သွားတယ်ဆိုတာရှင်းနှပ်လားအတရားပါလိမ့်မလဲလို့မေးတဲ့အခါကျတော့ဒကာရမတို့လူမိုက်နဲ့လူလိမ္မာခွဲတဲ့တရားဆိုတာဟုတ်တာခွဲကျင်လို့ရှိရင်လူမိုက်နဲ့လူလိမ္မာတရားကိုနားလည်ုံနဲ့မဖြစ်သေးဘူး လူမိုက်နဲ့လူလိမ်မှာဒီလိုထူးခြားတဲ့သိုံနဲ့အလုံးမပါသေးလို့ရှိရင်ဖြင့်လူမိုက်နဲ့လူလိမ်မှာကိုသိတဲ့လူတယောက်သာဆိုရမယ်လူမိုက်နဲ့လူမိုက်ကလူလိမ်မှာဖြစ်သွားတဲ့ပုံကိုတယောက်လို့မဆိုနဲ့ဒါသတိထားပါဘူးပြောတဲ့ဆရာလူမိုက်နဲ့လူလိမ်မာကိုသိတဲ့ပုဂ္ဂိုလ်တယောက်ဆိုတာဒီသူလူလိမ်မာဖြစ်ပလားလူမိုက်ကလူလိမ်မာဖြစ်သွားပြီဆိုတာမှသာလဲချစ်တို့ဖို့တန်တဲ့ စကားတစ်ခုလည်းဖြစ်အလုပ်တစ်ခုလည်းပေါ်လာတယ်ရှင်းမလားဒါဖြင့်ဘုရားခင်ကိုရမေကြီးကလူမိုက်နဲ့လူလင်မှာဘာထူးတုံးဆိုတာသမုဒိသစ္စာနေရာနေဟောတာပရမတ္ထသစ္စာနေရာနေဟောလိုက်ကိုဗြဟ္မစရိယမဲ့ခင်၅ပါးပေါ်တာနဲ့မပေါ်တာထူးတယ်ကွာတပည့်ကြဘာထူးလို့ကောင်းပြီဒါဖြင့်မဲ့ခင်၅ပါးပေါ်လာတဲ့အခါကျလို့ရှင်ဒါလူလိမ္မာပဲကြည့်ပါဒီထံသမာဓိပါ မပါဘူးလားသမာဓိဋ္ဌိဆိုတာအမှန်ကျန်တာသမာသင်္ကပ္ပဆိုတာသမာဓိဆိုတာအမှန်မြင်တာသမာသင်္ကပ္ပကအမှန်ကျန်တာသမာဓိကအမှန်တတိထားတာသမာသမာဓိကအမှန်ကိုပဲတည်ကြည်တာအဲသမာဝါမကအမှန်ကိုအားထုတ်တာဆိုတော့ဒီထက်အမှန်ညင်ပါဘူးလားအဲ့ဒါကြောင့်တမာသရာရှိဘိုင်းကပါတာကြီးပဲရိပ်မိဗလားဒါဖြင့်ဒီပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့အင်းအမှန်ကြီးအမှန်ငါးချက်ပေါ်လာတာ သဘောကျအမှန်ငါးချက်ပေါ်လာဘူးလားကောင်းပြီဒါဖြင့်ခမည်းတော်တဏ္ဍာမှာရှိတဲ့စိတ်ဟာဘယ်လိုပဲပြောပြောတရားဓမ္မ6မျိုးတဲ့ဘုံမရှိဘူးမြင်စိတ်ကဲကြားစိတ်ကဲနံစိတ်ကဲစားစိတ်ကဲကိုယ်စိတ်ကိုယ်ပေါ်မှာရတဲ့ရန်နဲ့ကောင်းတယ်ပေါ့ဗျာကြံစိတ်ကဲဒီပြန်ဖို့ရှိသေးတယ်အဲ့ဒီစိတ်6မျိုးကိုသာခင်ဗျားတို့ပေါ်ရလက်ရှုပေါ်ရလက်ရှုလိုက်လို့ရှိရင်ဖြင့်အင်း ပေါ်တဲ့စိတ်ကလည်းဖြစ်ပြဲအင်းရှုတဲ့မကလည်းရှုခံရှုတဲ့သဘောကလည်းမဲ့ပေါ်တဲ့စိတ်ကရှုတဲ့သဘောကမဲ့ဆိုတဲ့ကဒကာဓမ္မတို့ဝိဇ္ဇာလားဝိဇ္ဇာလားကောင်းပြီဒါပြန်ဝိဇ္ဇာဖြစ်တော့ဝိဇ္ဇာဥဒ္ဓဘာတိလာပြီဖြစ်သေးဘူးလားဝိဇ္ဇာဥဒ္ဓဘာတိပဲခင်ဗျားတို့ဓမ္မစကြာသမားမှာအာလောကဥဒ္ဓဘာတိဆိုတာဒါထပ်ဆိုတာရိပ်မိဗလားဝိဇ္ဇာနဲ့အာလောကရှင်းပြီနော် ကောင်းပြီဒါဖြင့်ဒီနေ့တော့ဖြင့်ဒကာဓမ္မတွေဒီတရားကိုသိမ့်ကြလို့နေ့ဖြင့်တရားသိဖွင့်ကြလို့နော်နိဗ္ဗာန်ရောက်ပြောတော့မယ်ဒါသတိထားပါအခုမဂ္ဂင်၅ပါးဆိုတော့၈ပါးမပြည့်သေးဘူးပြည့်ပါလား၈ပါးမပြည့်သေးလို့ရှိရင်အထင်ကောသမဂ္ဂဏံဆိုတာမကြိုက်သေးဘူးဟုတ်လားမဂ္ဂဏံအထင်ကောသစ်တော်ကိုမဂ္ဂဏံခီလံပေါင်းလို့တယ်အထင်ကောအင်္ဂါ၈ပါးပြည့်သောမက်တည်တယ်လည်း အထင်ကြီးကအင်္ဂါ၈ပါးဖြစ်သောတရားတွေမဲ့ကောနိဗ္ဗာန်သွားကြောင်းလမ်းတော့မရှိအခု၅ပါးတည်းရှိသဘောကျခိုင်းတာဖြင့်မဲ့ကိ၈ပါးဖြစ်အောင်တရားဓမ္မတို့အခုဝိပဿနာမဲ့သည်ဒါဥပဒနာမဲ့ဖြစ်ပျက်ကိုသာမြင်တယ်ဝိပဿနာမဲ့သည်မထဘာမထဘာဥပဒနာမဲ့အဖြစ်ပျက်သာမြင်တာပဲ ဖြစ်ပြမြင်တယ်ဆိုတာသိကြဘူးလားသိပါဘူးဒါဖြင့်ဖြစ်ပြမြင်တာဘာမှခေါ်ကြမလားသိပါဘူး gain ဒါဖြင့်ကြက်ကြက်ရှုပေးပါတဲ့ဒီစိတ်၆မျိုးကိုဒကာဓမ္မတို့မြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်ကိုယ်စိတ်ကြံစိတ်ပေါ့ဗျာစိတ်၆မျိုးလှည့်ပြီးဒီကရာရှုတဲ့အခါကျတော့ဒီစိတ်ကလေးတွေဟာဒကာဓမ္မတွေတဏ္ဏပေါ်တဲ့အသက်ကလေးတွေပဲမဆုံးနိုင်ဘူးလား ဒီသကလေးတွေသေးသေးသေးသေးသွားတာကိုမမြင်ရဘူးလားမကဲငါးပါးနဲ့မြင်တော့အင်းသူများသေးမြင်လားလားမိမိသေးမိမိမြင်တာဟောကိုလောင်းကိုမြင်ရတဲ့ခါကြလို့ရှင်းဖြင့်ကိုလောင်းသေးနေတာတွေကိုမြင်ရတဲ့ဖြင့်ကြက်ကြက်ရှုပေးပါကြက်ကြက်ရှုပေးပါဆိုတော့ဒီလောင်းတွေကကိုရှိမှကြီးမသာချနေသလိုဖြင့်ဘယ်လိုဆိုကြမလဲကိုရှိမှမသာချသလိုဖြင့်နေတော့ဒကာဓမ္မတို့ ခொနကရှုပ်နေတဲ့မက်ကင်ဒီပြောင်းသွားအဲမသားရင်မြင်တာမဟုတ်ဘူးမသားမုံဖြစ်လာမသားရင်မြင်တာလားမသားမုံနဲ့မက်ကင်လားခொနကခဏခဏဖြစ်ပြနေတယ်ကမသားမြင်နဲ့မြင်အခုနောက်ဥစ္စာကတော့ဒီအလောင်းတွေချပါများနေလို့မုံတဲ့မက်ကင်ဖြစ်ဒါကြောင့်ဒီကြတဲ့နိဗ္ဗာန်ညာထိုးတဲ့ဖြစ်ပြမြင်ပါများတော့မုံနဲ့မက်ကင်လာဖြစ်သဘောကျအဲဒါကြောင့်ဘုရားက ဧဝမေတံယထာဘုဒ္ဓံသမပညာဓာတ္ထဗံယထာဘုဒ္ဓညာကတိဏ္ဏပါဟိဧဝံပတ္တံဘိက္ခဝိညာဏသမိမိနိဗ္ဗိနိတိဤကဲ့သို့မြန်မာများလာလို့ရှိရင်ဝိညာဉ်မသားတွေကိုမုန်းလာတာပဲဟေးဆိုပြီးမဲ့ကငါးပါးမုန်းတဲ့ညာဖြစ်တယ်မှန်ပါဗျာသဘောကျကြပါလားကောင်းပြီဒါဖြင့်ဒကာရမတို့ဩမုန်းညာတော့ဖြင့်တက်သွားပြီမုန်းညာတက်ပေမဲ့လည်းဘုန်းကြီးတို့ဒကာရမတွေကမရလိုက်နဲ့ဦး မရက်ပါနဲ့မုံတော့မုံနေဗျာမျက်ရည်များကြကြအောင်မုံတယ်နင်းနေမှာသူနဲ့ကို မနေခြင်းပါဘူးဗျအိုးမနေခြင်းမဲ့ပေရှုသူနဲ့တွဲနေရသေးတာကူကံမမထုတ်နိုင်သေးပဲကူကံမထုတ်နိုင်သေးသေးကာလပတ်လုံးနင်းသွားရောက်ဟဲ့ဆိုတာမှမလုံနိုင်သေးသေးကာလပတ်လုံးမုံရနဲ့မျက်ရည်ကြငိုးနေရနေရရှုရှု သဘောကျရှုပေပါတဲ့ကြောက်ကြလားကြောက်လဲရှုပေပဲကြောက်လို့ခွဲလို့မမရသေးပဲခုအဲမုန်းတယ်ဆိုလဲခွဲလို့ရပါလားအဲမုန်းရတဲ့ပေကြည့်နေရမှာပဲတခါကြွရဥပအောင်တို့ဒီတိုင်းတော့ဒါအပြင်မုန်းတဲ့ညာနေမုန်းတဲ့မုန်းပေမဲ့လေခင်ဗျားတို့ဒီဥပဒနာထိုင်တဲ့နေရာကထားမဖြစ်နဲ့မုန်းပေစီမုန်းမုန်းတဲ့အဆုံးရောက်မှာပဲမရောက်ပဲဘူးလားအဲရောက်လာတဲ့ခါကျလို့ရှိရင်ကိုက မမျှော်လင့်ရပါဘူးကိုကမတက်စေရပါဘူးအော်ဒီဥစ္စာဒီကားလဲဆိုရင်ဖြင့်ဒီဒုက္ခတွေကြီးတာမရှိဘူးဣဒံဒုက္ခဣဒံဤစိတ်တို့ဤခဏခဏဖြစ်နေတာဣဒံဣရိယာကဒုက္ခဒုက္ခသစ္စာပဲဣတကံဒုက္ခနဲ့ဣတကံဤမြလောက်ကြီးကျယ်တဲ့ဒုက္ခဣတကံဒုက္ခနဲ့ဣတကံဤမြပဲဒုက္ခဆိုတာနိဗ္ဗာန်ဥစ္စာဒုက္ခမဟုတ်ဒါဒုက္ခအစစ်လို့ तू ကသူဝေဖန်လာတပည့်ကြလား ဤတော့ဒုက္ခနာတိဩဒီတဲ့ကြီးတဲ့ဒုက္ခမရှိဘူးသုံးချက်ဆုံးရချတာဤကဒုက္ခဒုက္ခဤမြပဲဤကဒုက္ခကတဏ္ဏပါဤမြဒုက္ခဆိုတာနှစ်နံပါဤတဲ့ဒုက္ခအကြီးမရှိဘူးဆိုတာကပြန်ပြောလိုက်ဦးမဤကဒုက္ခကတဏ္ဏပါဒုက္ခဤမြပဲဆိုတာကဒီတဲ့ကြီးတဲ့ဒုက္ခမရှိဘူးဆိုတာအဲ့ဒီသုံးနံပါနဲ့သုံးနံပါညာနဲ့ဆုံးဖြတ်ချက်ချလိုက်ရင်မဂ္ဂင်၈ပါးပြည့်လာတာ ပြည့်စည်တဲ့တပင်နေတဲ့ရှေးဘင်းကအခုဝိညာဉ်6ပါးနဲ့တကွာခန္ဓာ5ပါးပါပျောက်ဝိညာဉ်ပြောက်တော့ငဘောမှာခန္ဓာ၅ပါးကိုဗျဝိညာဉ်ပြောက်တဲ့အခါကျတော့ဝိညာဉ်နဲ့တွဲဘက်တွေဘယ်နဲ့ဖြစ်ကုန်ပြောက်သွားတော့ကိုငဘောတုံးကဒီမဂ္ဂင်၈ပါးကဒီအသေးတွေမုန်းပြီအသေးတွေရှုနေရဒုက္ခတွေကြည့်နေရတာအခုတော့ရှုနေတဲ့ယောဂီမှာဒကာရမတွေဒုက္ခတွေ့သေးရလားမတွေ့ပါဘူး ဒုက္ခမတွေ့တော့ကိုသူစိတ်ထဲမှာဘယ်နဲ့ဖြစ်လာဩငကူကဒုက္ခတဲ့ဒုက္ခတွေကြီးပဲကြည့်နေရဤမြဒုက္ခဤကဒုက္ခဤဒုက္ခဤမြတော့ပဲတိတဲ့ကြည့်တဲ့ဒုက္ခမရှိဘူးဆိုတာကြီးဟာအခုငါရှိညာအောင်မှာပဲဟောဒီညာအောင်မှာပဲပျောက်သွားပျောက်ဘူးအင်းကိုယ်နဲ့ငါရှိတယ်နော်အခုပဲနေတော့ဒါဖြင့်ဒီညာဟာဒကာဓမ္မတွေစဉ်းစားအရင်တော့ကဒုက္ခပဲဖြစ် အခုတော့ဘယ်လှဲ့နေလို့ဆိုဒုက္ခမရှိတယ်ပဲလှဲ့ဘယ်နဲ့တော့ဘယ်ပဲလှဲ့အင်းယခုတော့ဒီညာဘယ်ပဲကုသွားပါလိမ့်အဲဒုက္ခပဲလှဲ့တော့ကဒုက္ခပိုင်းခြားနေဤကဒုက္ခဒုက္ခဤမြပဲသဘောကျလားဤတဲ့ကြီးတဲ့ဒုက္ခမရှိဘူးဆိုတာသူဒုက္ခပိုင်းခြားနေပိုင်းခြားတဲ့အဆုံးကြတော့ကို ဒီဒုက္ခတွေကချုပ်သွားတော့ဒုက္ခမရှိတဲ့ပဲသူလှဲ့မလှဲ့ဘူးလားလှဲ့နေတော့ဒုက္ခမရှိတာဒီနိဗ္ဗာန်သဘောကျခொနည်းအပိုင်းခြားတာတွေကလို့ရှင်ဒုက္ခတဲ့အပိုင်းခြားခံရတာကဒုက္ခသစ္စာအခုချုပ်သွားတော့ဒုက္ခမရှိတာကအင်းမြင်တာကမရသစ္စာဆိုတဲ့ဖြင့်ဒီသူ့နောက်ကလိုက်မဲ့ဒကာဓမ္မတို့ဒိဋ္ဌိဝိသိကိစ္စလားလာသေးရဲ့အင်းဒိဋ္ဌိဝိသိကိစ္စတွေမလာတာက ဒကာရမသမှုရိယသေးတာပါမသေးဘူးလားအဲဒီတိုင်းရှုရှုပါများလာလို့ရှင်ဤကဒုက္ခဒုက္ခဤမြပဲဒုက္ခတဲ့ဤဒုက္ခတဲ့ကြည်တာမရှိဘူးရှင်ဖြတ်ဆိုချုပ်တာမချုပ်ပါနဲ့ဆိုလို့မရဘူးသဘောကျဒါဖြင့်ချုပ်သွားတာကဘာသစ္စာချုပ်သွားပြီလို့သိတာကအဲမက္ကသစ္စာပြီးရင်တခါတည်းတခါဓမ္မတော့ဒီမက္ကင်၈ပါးဟာလို့သူလည်းသင်္ခါရတရားမို့ချုပ်ပြီးဒီနေရာမှာဖိုးပေါ်လာဖိုးပေါ်လာတဲ့သောတာပန်တည်ပြီ ဒါကဆုတောင်းရတာမဟုတ်ဘူးမသိဖို့ပေါ်လာတာပဲဟုတ်ပြီတဲ့ဒီနောက်ကဒီချိန်မှာဒါနိဗ္ဗာန်ပဲဒါနိဗ္ဗာန်ပဲဆိုတော့မပုဂ္ဂိုလ်ကလည်း तू နိဗ္ဗာန် तू မြင်တယ် तू မြင်မပြောနိုင်ဘူးဖို့ပုဂ္ဂိုလ်ကလည်းနိဗ္ဗာန် तू မြင်တယ် तू မြင်မပြောနိုင်ဘူးနောက်ကြသူအချိန်လေးကြာတော့မှ तू ဆင်ခြင်တယ်ဖွင့်နိုင်ငံမြင်ခဲ့တာတွေဘာပါလိမ့်မလဲအော်ဒုက္ခရုပ်တဲ့နိဗ္ဗာန်ဆိုတာဒါပါလားဆိုဆင်ခြင်တဲ့ဝိသီတွေ ဆင်ញင်တဲ့စိတ်တွေပေါ်ပြီဘူးလားအဲ့ဒီပေါ်တဲ့အချိန်ကျမှထပြီးကျုပ်တော့ကိစ္စပြီးခဲ့ပြီဆိုတော့နောက်မှပြောနိုင်ဒီတွန်းမှာတော့သူ့ဟာသူတင်ရင်ထဲမှာမက်လာလို့အေးတာရယ်ဟိုလာလို့အေးတာရယ်ဆင်ကျင်လို့အေးတာရယ်ဒီသုံးချက်ပဲလာတယ်ဒီပြင်တော့ဘာမှမလာဘူးဆိုတာသဘောကျဒါဖြင့်ဒကာရမတို့ဟာရိယသူတိတလမက္ကဒသနိနသန္တပတ်ထော ဟရိယသူတိရမက္ခသဒ္ဒနိနာနှလုံးနဲ့ငြိမ်းခြင်းလက္ခဏာရှိသောမက္ခသစ္စာပေါ်မှသာလျှင်တန္တပါထောခုနကဒိဋ္ဌိဝိသေသငြိမ်းဟောတိဖြစ်ဝန်းထဲမှာအေးပြီးဒီကရငြိမ်းသွားတဲ့ဥစ္စာဒီအင်းငြိမ်းသွားတာဒီဒကာရမတို့ခုနကကိလေသာဒိဋ္ဌိဝိကိလေသာဝိသိကိစ္စကိလေသာအပယ်လေးပါးရောက်စေတတ်တဲ့လောဘဒေါသကိလေသာတွေအကုန်ချုပ်ဒါကြောင့်ဝန်းထဲမှာအေးသွားရမယ် ရှင်းမလားဒါဖြင့်အချုပ်သွားတာကနိရောဓသစ္စာအဲအချုပ်ကိုသုံးလေးကဆက်မြင်နေတာကမေဃသစ္စာသဘောကျယင်းထဲမှာအေးသွားတာကကိလေသာသေးတာသဘောကျကောင်းပြီဒါဖြင့်မြင်တာကမေဃသစ္စာသွားဖြစ်တယ်ရှင်းပြီနော်ခေါင်းကပိုင်းခြားခံရတာကဒုက္ခသစ္စာဒါပြန်အပိုင်းခြားခံရတာကဒုက္ခသစ္စာပိုင်းခြားခံပြီးပျောက်ပြက်သွားတာဒုက္ခမရှိတာက မြင်တာကဝန်းနဲ့အေးတော့တာကသမှုရိယသေးတာဒိဋ္ဌိဝိသေစာပယ်သွားစေတဲ့တရားတွေသိလို့အေးရတာရိမ့်မိဗလားအဲ့ဒါဒီကားလို့ဆိုရင်ဒကာဓမ္မတို့နောက်ပြိတ္တိလာသေးရလားဒီခါမျိုးလေးကလာရင်နောက်ပြိတ္တိကုံကုံတဲ့တွေ့ဒါလူလိမ္မာမောင်တွေကလာပြီးအလင်းရောက်မရောက်သေးဘူးလားသိကြပါလားကဲယနေ့ဒီရင်တော်ကြစို့